ဂလာတိဩဝါဒစာ အခန်းကြီး1အငယ်1မှ9လူနှင့်မဆက်ဆိုင် လူ၏အခွင့်မရှိဘဲလျက်ယေရှုခရစ်၏အခွင့်နှင့်၎င်းထိုသခင်ကိုတည်ခြင်းမှထမ်းမြောက်စေတော်မူသောခမည်းတော်ဖျားသခင်၏အခွင့်နှင့်၎င်းတမန်တော်ဖြစ်သောငါပေါလုမှစ၍ငါထံမှရှိသောညီကိုအပေါင်းတို့သည်ဂလာတိပြည်၌ရှိသော အသင်းတော်များကို ကြားလိုက်ပါ၏ သခင်ယေရှုခရစ်နှင့်ခမည်းတော်ဖျားထံတော်ကကျေးဇူးတော်နှင့်ညီသက်ခြင်းသည်တင်တို့၌ရှိပါစေသောထိုသခင်သည်ငါတို့အဖတည်းဟုသောဘုရားသခင်ဤအလိုတော်နှင့်အညီဆိုးညစ်သောဤပြစ္ဆုတ်ပံဘဝမှငါတို့ကိုကယ်နှုတ်ခြင်းငါငါတို့အပြစ်ကြောင့်ကိုကိုကိုအပ်ပေးတော်မူ၏ထိုဘုရားသခင်သည်ကဘာအဆက်ဆက်ဘုံကြီးတော်မူစေတည်းအာမင် အငယ်6မှ10ခရစ်တော်ဤယေရှုအားဖြင့်တင်တို့ကို ခေါ်တော်မူသောသူနှင့်ဤမျှလောက်မြန်မြန်ခွာ၍တင်တို့သည် အခြားသောဧဝံဂေလိတရားကိုခံယူကြသောကြောင့်ငါသည်အံ့ဩခြင်းရှိ၏ထိုဧဝံဂေလိတရားသည်ဧဝံဂေလိတရားမဟုတ်တင်တို့ကိုနှောက်ယှက်၍ခရစ်တော်ဤဧဝံဂေလိတရားကိုမှောက်လန့်ခြင်းသောသူအချို့ရှိကြ၏သို့တော်လည်း သင်တို့အားငါတို့ဟောပြောသောဧဝံဂေလိတရားမှတပါအခြားသောဧဝံဂေလိတရားကိုငါတို့သည်ဟောပြောတော်၎င်းကောင်းကင်ဘုံမှလာသောကောင်းကင်တမန်ဟောပြောတော်၎င်းဟောပြောသောသူသည်ကျိန်တော်မူခြင်းကိုခံစေတပန်တုံသင်တို့ခံယူပြီးသောဧဝံဂေလိတရားမှတပါ အခြားသောဧဝံဂေလိတရားကိုဇုံတယောက်သောသူဟောပြောလျင် ထိုသူသည်ကျိန်တော်မူခြင်းကိုခံစေဟု ငါတို့ဆိုခဲ့ပြီးသည့်အတိုင်းယခုငါထပ်၍ဆိုသေး၏အကြောင်းမူကားယခုတွင်ငါသည်လူ၏အလိုသို့လိုက်တော်ဖျားသခင်၏အလိုတော်သို့လိုက်တော်လူတို့စိတ်ကိုနူးညွတ်စေခြင်းဟာရှားကြံတော်လူတို့စိတ်ကိုနူးညွတ်စေခြင်းဟာရှားကြံသေးလျင်ခရစ်တော်၏အစီကံကျွန်မဟုတ်ပြီအငယ်7မှ24ညီကိုတို့ ငါဟောပြောသောဧဝံဂေလိတရားသည်လူတို့၏တရားမဟုတ်၊လူထံမှာငါခံရသည်မဟုတ်။ယေရှုခရစ်၏ဗျာဒိတ်တော်မှတပါးအခြားသောဥပဒေသကိုငါမခံသည်အကြောင်းကိုသင်တို့အားငါကြားလိုက်ရ၏။အဘယ်သို့နည်းဟူမူကား၊အထက်ကယုဒဘာသာ၌နေ၍ငါကျင့်သောအကျင့်တည်းဟူသောဘုရားသခင်၏အသင်းတော်ကို အတိုင်းထက်အလွန်ညှဉ်းဆဲဖျက်ဆီးကြောင်းကို၎င်း ဘိုးဘေးတို့လက်မှငါခံရသောဤဥပရိသပဲ့၌အထူးသဖြင့်စိတ်အားတန်လျက်ငါဤလူမျိုးထဲတွင်ငါရွယ်တူချင်းအများတို့ထက်ယူဒဘာသာကိုကျင်လည်လေးချက်ကြောင်းကို၎င်းတင်တို့ကြားသိရကြပြီသို့တော်လည်းငါကိုအမိဝမ်းတဲကပင်ရွေးချယ်ထား၍ဂျေစုတော်အားဖြင့်ခေါ်တော်မူသောဘုရားသခင်သည်သားတော်ဤဧဝံဂေလိတရားကိုတပားအမျိုးသားတို့၌ဟောပြောစေမိအကြောင်း မိမိအလိုတော်နှင့်အညီသားတော်ကိုငါအားပြတော်မူသောအခါငါသည်အသွေးသားနှင့် တိုင်ပင်ခြင်းကိုမပြုငါအရင်တမန်တော်ဖြစ်နှင့်သောသူတို့ရှိရာယေရုရှလင်မြို့သို့လဲမတော်အာရပြည်သို့ချက်ချင်းသွား၍တဖန်ဓမ္မတက်မြို့သို့ ပြန်လေ၏ထိုနောက်သုံးနှစ်လွန်ပြီးမှ ပေတျုကို အကျွမ်းဝင်လိုသောငါယေရုရှလင်မြို့သို့သွား၍သူနှင့်အတူ15ရက်နေ၏သူနှင့် သခင်ဖျား၏ညီတော်ယာကုပ်မှတပါ အခြားသောတမန်တော်တယောက်ကိုမျှငါမတွေ့မမြင်ဤသို့တင်တို့အားငါရေး၍ကြားလိုက်သည်တွင် မှုသာစကားကိုငါမပြောမသုံးဟုဖျားသခင်ရှေ့တော်၌ငါဆို၏ထို့နောက်ရှုရိပြည်ကိလိကိပြည်သို့ငါသွား၍ယူဒပြည်၌ခရစ်တော်၏ဘာသာကိုခံယူသောတင်းဝင်သူတို့သည်ငါမျက်နာကိုမျှ မတိမမတ်ဖဲနေ၍ငါတို့ကိုညင်းဆဲဖူးသောသူသည်အထက်ကမိမိဖြစ်စည်းသောယုံကြည်ခြင်းတရားကို ယခုမိမိဟောပြောသည်ဟု သူတို့ကြားယုံရှိကမြနှင့်ငါအကြောင်းကြောင့်ဖျားသခင်ကိုချီးမွမ်းကြ၏